ကံကြီးငါအငယ်1မှ9သုံးရမြောက်သောနေ့၌ဧတထာသည်မိဖုရားအဝတ်တစားကိုဝတ်ဆင်၍နန်းတော်အဆောင်မှတစ်ဖက်တစ်ချက်နန်းတော်အတွင်းတိုင်းထဲမှရပ်နေ၏ရှင်မင်းသည်နန်းတော်တကားတစ်ဖက်တစ်ချက်နန်းတော်ထဲရာဇပလင်ပေါ်မှ ထိုင်တော်မူ၏မိဖုရားဧတထာသည်တိုင်းတော်ထဲမှရပ်နေသည်ကို ရှင်မင်းသည်မြင်လျှင် နူးညွတ်သောစိတ်ရှိ၍လက်တော်၌ပါသောရွှေရာဇလန်တန်ကိုဧတထာသို့ကမ်းတော်မူသည်ဖြင့်ဧတထာသည်ချင်းကပ်၍ရာဇလန်တန်တော်အထုကိုတို့လေ၏ရှင်မြင်းကလည်းမိဖုရားဧတထာတင်းသည်အဘဲအလိုရှိသည်နီအဘဲစုကိုတောင်းကျင်သည်နီတောင်းသမျှကို နိုင်ငံတော်တဝက်တိုင်အောင်ငါပေးမည်ဟုမိန်တော်မူလျင် ဧသထာကအရှင်မင်းကြီးအလိုတော်ရှိလျင် အရှင်မင်းကြီးအဖို့ကျွန်တော်မှပြင်ဆင်သောပွဲသို့ဟာမန်နှင့်တကွယနေ့ကြွတော်မူပါဟုလျှောက်တော်ရှင်မြင်ကဧတထာလျှောက်သည့်အတိုင်းပြုအပ်သောငါဟာမန်သည်အလျင်မြန်လာစေဟုမိန့်တော်မူသည်ဖြင့်ဧတထာပြင်ဆင်သောပွဲသို့ဟာမန်နှင့်တကွရှင်မြင်ကြွတော်မူ၏အငယ်6မှ8 တဖန်စပြည့်တောက်ပွဲခံစဉ်ရှင်မြင်ကတင်းဒီအဘယ်သို့အလိုရှိသနည်းအလိုရှိသည့်အတိုင်းငါပေးမည်အဘယ်စုကိုတောင်းကျင်သနည်းတောင်းသမျှကိုနိုင်ငံတော်တဝက်တိုင်အောင်ငါပေးမည်ဟုဧတထာအားမိန်တော်မူလျင်ဧတထာကကျွန်တော်မှအလိုရှိ၍ကျွန်တော်မှတောင်းကျင်သောစုဟုမူကားကျွန်တော်မှကိုအရှင်မင်းကြီးစိတ်တော်နှင့် တွေ့တော်မူလျင်၎င်း ကျွန်တော်မှအလိုရှိ၍ကျွန်တော်မှတောင်းကျင်သောဆုကိုပေးသနာခြင်းကအရှင်မင်းကြီးအလိုတော်ရှိလျင်၎င်းကျွန်တော်မှပြင်ဆင်သောပွဲသို့အရှင်မင်းကြီးသည်ဟာမန်နှင့်တကွတဖန်ကြွတော်မူပါအမိန်တော်ရှိသည့်အတိုင်းနက်ဖြန်နေ့၌ကျွန်တော်မှ ပြုပါမည်ဟု ပြန်လျှောက်လေ၏အငယ်ကူမှဆက်လီထိုနေ့၌ဟာမန်သည် ဝမ်းမြောက်ရွှင်လန်းသောစိတ်နှင့်ထွက်သွားတော်လေနန်းတော်တကားဝမှမော်ဒကဲသည်ယူသည်စွာမထအလင်းမလှုပ်ဖဲနေသည်ကို မြင်သောအခါမော်ဒကဲကို အလွန်အမျက်ထွက်လေ၏တို့ရတွင်မိမိစိတ်ကို ချုပ်တီးလျက်သွား၍မိမိအိမ်သို့ရောက်သောအခါမယားစီရဲ့နှင့်အဆွေခင်မွန်းတို့ကိုခေါ်ပြီးလျင်မိမိဘုံစည်းစိမ်ကြီးကြောင်း သားသမီးများကြောင်းရှင်မြင်းအလွန်ချီးမြှောက်၍မူတော်မတ်တော်ကျွန်တော်မျိုးများထက်သာ၍မြတ်သောအရာ၌ခံထားတော်မူကြောင်းများကို ဖော်ပြလျက်မိဖုရားဧတထာသည်မိမိပြင်ဆင်သောပွဲသို့ငါမှတပါအဘဲသူကိုမျှရှင်မြင်းနှင့်အတူမဝင်စေ။နက်ဖြန်နေ့၌လည်းရှင်မြင်းနှင့်အတူငါကိုဖိတ်ပြန်၏။တို့ရတွင်ယူဒလူမော်ဒကဲသည်နန်းတော်တကားဝမှာထိုင်လျက်ရှိသည်ကို ငါမြင်ရသည့်ကာလပတ်လုံးယခုဖော်ပြသမျှတို့သည်ငါ၌ကျေးဇူးမရှိဟုဆို၏ထိုအခါမယားစီရဲ့နှင့်အဆွေခင်မွန်းရှိသမျှတို့ကအတောင်90မြင့်သောလဲဆွဲချတိုင်ကိုစိုက်ပါစေထိုတိုင်၌မော်ဒကဲကိုလဲဆွဲချစေမိအကြောင်းနက်ဖြန်တတော်ဦးတင်လောထို့နောက်မှစိတ်ရွှင်လန်းလျက်ရှင်မြေနှင့်အတူ ပွဲသို့ဝင်လော့ဟု ပြောဆိုသောစကားကို ဟာမန်သည်နှစ်သက်၍လည်ဆွဲချတိုင်ကိုလုပ်စေ၏